ခုနနာယီထုပိခန္ဓာကိုယ်မှာဖြစ်ပေါ်နေတာကိုအမှတ်တတိကပိဝိရိယဉာဏ်နဲ့စုဆိုင်ပြီးသိအောင်ရှုမှတ်ပါမသိတာအဝိဇ္ဇာ သိတ္တဝိဇာတယံအထောက်ဆိုရာမြတ်စွာဘုရားကသေဘေအနိကပိရှုံမပုတော်သံဝေကညာဖြစ်အောင် မစေရင်ပေါင်းစေရင်ခေါင်အကောင်းမပါတဲ့ဒုခန္ဓာမစေခင်ချေစေရင်ပြည့်အနှစ်မပါတဲ့ဒုခန္ဓာမသိလေပုတ်သိလေပုတ်တဲ့ဆောက်เสียဒုက္ခန္တာ မသေးရင်တွဲသေးရင်ကွဲမြေမပါဒုက္ခန္တာမခံနိုင်ရောခံနိုင်ပြောအတော်ဆိုတဲ့ဒုက္ခန္တာမခံနိုင်သေးခံနိုင်နေနှထွေပြောင်းလဲတဲ့ဒုက္ခန္တာ ယောဂီတို့ဝိပါဒနာတရားကျိုးစားပွားမှသူချာနိဗ္ဗာန်တရားမှဧကံရနိုင်သည်နိဗ္ဗာန်ရမဝတ္တုခမောချလွန်မြောက်မည်တရားထုတ်သောအခါ ယောနိသောမနတကရနှလုံးသွင်းမှန်ဖို့ပြည့်စုံပန်တဲ့ဖို့ရှုံမှအရေးကြီးဆုံးပဲမြတ်တော်သေးခြင်းမေတ္တာဘာဝနာဝိပဿနာသေချာမမ အသေးမြတ်မြည်မြတ်စွာဘုရားကသဗ္ဗညုတညာတော်နဲ့သိမြင်တော်မူလို့သတ္တဝါတွေညွန်ပြဟောကြားနေတာဘဝပေါင်းတသိန်းတသန်းကြာလို့ဒီလိုခွေရမျိုးတခါကြောင်ရတာမဟုတ်ဘူးနော် ဒီလိုအခါတရားမောင်းရင်ဘဝပေါင်းများစွာသတိယတာနဲ့တူတူပဲကိုနနာဤခွဲပြီးတရားချုပ်မှတ်တဲ့အခါမှာမာနချနိုင်ပါစေ မနတံဝိကဖြစ်မတရားအလွယ်တကူရနိုင်ပါသည်အရှင်ပေါ်သိလာတိသူလို့ပတကသုံးပုံဆောင်သာပြီမနတေဖယားလီစုအထိတ်မနတေဖယားစီရောက်တော် မတုသတုသအလကအချီနီသတိယပြီမတရားအထောက်ဖို့ဖယားမကမ္မထံတောင်းဖယားမပေးပဲနဲ့ညွန်ချယဟန္တာ30အထိတ်ကိုရင်ကလေးအသိမနာကြပြီမှာ ကမ္မထံတောင်းပြီးတော့တရားရသောတေယဟန္တာတိခေမမိဖယံမြတ်စွာဘုရားသခင်ရှိမောင်ကိုရောက်ခြင်းဘုရားကိုယခနေသော မိမိထက်အစပေါင်းများစွာလပါတိမိမငယ်ကိုကြည်၍လှလှချီလား ငါအေယလတိတုမိမ့်မငေအေယလကိုစေချာစိတ်ဖြစ်တစိတ်ကိုမမမီနိုင်ပါတကားဟုတ်လောကမငါသာအလှဆုံးဟုတ်သင်သာသမျှမာနလွယ်กว่า၍ကြနေ၏ဒုမတပံ ပေတရှူဆိုင်မြစ်ပြူဆိုင်၍လေကြသေးဆောင်သည်ကိုတွေ့မြင်ရလေ၏ခေမမိဖုရားဣဆိုင်သန္တာ၌တံဝေကညာဖြစ်လာလေ၏မြတ်စွာဘုရားသခင်သိတော်မူသဖြင့်တရားတော်ကိုဟောကြားတော်မူ၏ မေအစိစိကူပြီယဟန္တာဖြစ်ရောက်လေ၏ယခုတရားနာနေတရားအထောက်နေရင်နဲ့ဒိဋ္ဌအကျိုးငါပါမကြဖူရတွေ့ကြနာရခြင်းတပံ ကြပြီးသားတွေကိုထပ်ကြပြီးသရှင်းဖြူစေခြင်းတပံယောင်မမုတ်ကိုကင်းမြောက်စေခြင်းတပံအယူကိုဖြောင်းမစွာဖြစ်စေနိုင်ခြင်းတပံ စိုက်ကိုကြည်လင်စေခြင်းတပံတရားအထောက်ရင်နာရင်နဲ့ဒိဋ္ဌအကျိုးငါပါခံစားရ၏ဘုမေတောကြီးတပြီမအို မနမတိခင်တရားဝင်းတရားအထောက်မှအစဉ်ပြေလာသည်အသက်ရွယ်ငယ်စဉ်ဝိပဿနာတရားအထောက်သူနှင့်အသက်ရွယ်ကြည်မှဝိပဿနာတရားအထောက်ကြသူတို့သည် တရားရပုံချင်းကွာခြားကြပေသည်အသက်20ဝန်းကျင်ခန့်မှအသက်40အတွင်းနေမလမ်းမှဖြစ်ဝိပဿနာတရားအထောက်ကြသောသူတို့သည်တလအတွင်တလခမှပြည့်စုံသွားကြသူ မြတ်ကြပေသည်တပကနာကုလပိတာသတိတိမြတ်စွာဘုရားထံလျောက်ပါれကျွေယောဂဝေဒနာကဖိစီလသဖြင့်အသက်ရှင်နေခိုင်းမှပင်လိုက်နာကြည်ကြံ ဖို့ယံမြတ်စွာဘုရားထံသွား၍တရားတောင်းလေ၏မြတ်စွာဘုရားကံသတိကြီးကိုသနာပါစေစိတ်မနာစေနဲ့စိတ်မနာအောင်ကြည်ရမည်ဟုတ်ဟောကြားတော်မူလိုက်လေ၏ သထေကြီးသည်သဘောကြ၍မြတ်စွာဘုရားကိုရှ िख ိုးကတော့ပြီအကိုလည်းနာဆိုင်လည်းနာဆိုသည်မာရောက်နေနာမကွဲပါပဲရောက်ကိုနေဆိုင်နာကိုတပေါင်းသည်သိမြင်ကား မြင်နေသောသူများမှကိုလည်းနာဆိုင်လည်းနာဖြစ်ကြပေသည်ယောက်ကိုကနာတာနှင်းမြစိုက်ကလည်းဆင်းရဲကြရပေသည်ဟုတ်ဆိုကအတ္တဒိဋ္ဌိ20ကိုဟောကြားတော်မူပါသည် စောင်းပုံရောက်နံကိုပင်ငါကောင်းသင်စွဲလျင်ကိုလဲနာစိတ်လဲနာအင်းနာဤခွဲပြီတယံအတုဆိုတာဒီတန္တရာကူမီလေသေးရေမဝင်ပါစေနဲ့နော် သေဖို့နီးလေးလေးကြိုးစားဖို့လိုလေးလေးပဲယောဂီတို့တရားအားထုတ်တဲ့အခါခန္တီမေတ္တာများများသီခနိုင်မှမဖို့နိဗ္ဗာန်ရမယ် စီမခန္နိုင်အပဲကြလိမ့်မေနောတတိထာကြပါခန္တီနိမိတ္တာတိခန္နိုင်လောကီနှင့်လောကောတရာနှမျိုးလုံးအကျိုးပေးမေတ္တာကြောင့်ယောဂီတို့တတိလက်ကင်သာဆွဲကိုမလျောနဲ့အကောင်တလောက်မြင်သိ ရမည်ယခုလက်ရှိအချိန်တွင်မဖို့နိုင်ပါသိကျူစားကြပါအိုလူသားသတိယဖို့တန်ဆောင်သောဤဘဝဤခေဤအချိန်တို့ကိုအဖို့တန်ဆုံးဖြစ်အောင်ကျူစားပါ ကိုအတော်ပိုင်ပိုင်ပဲကိုလောက်မကိုရကိုစမ်းမကိုဝါကိုသွားမကိုရောက်ကိုအတော်မကိုပိုင်ညာနဲ့တွေ့တော်ရတယ်ခန္ဓာကိုယ်တွင်ကရောက်နံဖြစ်ပြရှုပ်သိမ့်နိုင်လျင်အမြတ်သော၏ ဤယတနာသုံးပါးကိုကိုယ်ွယ်ခြင်းကြောင့်ဒုက္ခခတ်သိမ့်မှလွန်မြောက်ရ၏တကြောင့်ခေမမိဖုရားကိုဗုဒ္ဓမြတ်စွာကဟောလိုက်တာအတုပကမ္မထံကိုခန္ဓာကိုယ်မှာစာကြည့်တော့ရှုပ်လိုက်တာ ခေမမိဖယတရားရတော်တဲ့သောတာပန်ဖြစ်တော်တယ်အသတ္တိမေတ္တာပမစုစုဆိုင်ဆိုင်ပါကာရဝိငှအတန်တောင်းမှဒီလောက်အေးငြိမ်လိုက်တာဗုဒ္ဓမြတ်စွာရဲ့အတန်တော်ဟာဘယ်လောက်များသားရမလဲလို့ သွေးပြီးသောပိတိတ်တွေဖြစ်ပြီးစူစားကြည်သောဆံဖြစ်နေတာအေဒကမ္မဝစရသနေတာတခါတည်းအဲ့ဒီဆံအစွန်ကြောက်ရှိကိုတို့ပြီးတရားအထောက်လိုက်သောရပံဖြစ်သွားတယ် နောက်ပြည်သောဓမ္မသောကမင်းပမာလူစုစုဆိုင်ဆိုင်ပါကာလနဂမင်းကတကပါလောသက်ရှိတာပါကျောက်သူဗုဒ္ဓမြတ်စွာရဲ့ရောက်ပုံတော်ကိုဖန်ဆင်းပြဆံပါလို့ဆိုတော် ယာဇပလင်ပေါ်မတိဖြူအောင်မကာလနဂမင်းကိုသင်ပြီတော့ပူဇော်တော်မြတ်စွာဘုရားရဲ့ရောက်တော်ဖန်ဆင်းပါလို့တောင်းပန်တော်မှကာလနဂမင်းကဖန်ဆင်းပြလိုက်တာတိုက်သံဘေတာဘေတဲ့အဲ့ဒီမှာ တင်ရှင်ဘုရားရှင်ဘရင်ကြီးကဝေါ်မြောက်ဝန်သာပိတ်သိတ်တွေဖြစ်လို့ပူဇော်ရပါတယ်သာဇုကတော်ခုနှစ်ရက်လုံးလုံးမြတ်မျက်လုံးနဲ့ကြည်နေတာပဲလို့ပြောတယ် ယခုယောဂီတို့အာထောဝိပဿနာပညာကစိတ်တကိုဖွာပြိုးစေတဲ့အသိဉာဏ်ကိုမြင့်မာစေတဲ့သူပွားစေတဲ့ရည်ကျက်စေတဲ့ကွာရ၆ပါးမှာသင်ရှားပေါ်ရာကိုစိတ်အားဆိုင် ချိန်သာကကြည်ရှုပ်လို့ရှုပ်ရအယောင်ပေါ်မှာစိတ်ကလေးတည်နေပြီဆိုရင်ရောက်နံပိုင်းခြားသိလာတယ်။ကြောင်ကျိုးွယ်သိလာတယ်မမြင်စင်းရဲ့သဘောပဲလို့မြင်လာတယ်နော်။နောက်ဆုံးဖြစ်ပြမစအငိမ့်တတ်ကိုသိလာတယ်။ လူဘဝရေဗုဒ္ဓသာသနာကိုတွေ့ကြုံရကျူနပ်ပြီးအကောင်းဆုံးအမြတ်ကိုရသောပြီးသုတ်သန္တာမပေတော်မသာသနာမကွယ်တော့ဘူးတကိုယ်ရေသာသနာခိုင်မတော်ကြည်အမတန်ကောင်းတဲ့အရသာကို စာရတဲ့သူဟာသူချစ်ခင်တဲ့သူတွေကိုသတိယတတာကြွေးကျင်တာလောကသဘာဝပဲအယတာတကသေးမှာအကောင်းဆုံးဖြစ်တဲ့တရားယတာကိုသိတော်သူကတော့သူချစ်ခင်ကို ပိုးပြီးတော့ကျွေးခြင်းပေးမပေါ်မိဘစနီသမယာသမီးသားတွေမိတ်ဆွေတို့ကိုသိကောင်းတဲ့အယတာဖြစ်ကြောင်းပြောပြလိမ့်မယ်ကိုနာယီသူပြီယောဂီတို့တရားရှုမှတ်တဲ့အခါ အသိဉာဏ်မှရင်ဆင်းရဲတယ်အသိဉာဏ်မှမှချမ်းသာတယ်ဆိုတာသင်ရှားပါတယ်အသိမှန်ရလို့လျင်အရှိတ်ကိုအရှိတ်အတိုင်းရှုပ်အသိမှန်ပြောက်၍အသိမှန်ရောက်ပါ တရားရှုံးမနေသောယောဂီအသိမြင်မှန်လာတော့ချမ်းသာသည်အဲ့ဒီလိုရောက်တဘာဝနံတဘာဝသူကိုအမှန်အတိုင်းသိလာမြင်လာလို့ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အသိမှမြင်မှသိမြင်အယူမှမြင်မှဖြစ်စေ အယူမှမြင်မှကင်းစင်သွားတော့ဒီအသိမှအမြင်မှတွေကြောက်ဖြစ်ပေါ်မလားဖြစ်ပေါ်မည်ကိလေသာတွေလည်းဖြစ်ပေါ်မလာတော့လို့ချမ်းသာနေပါတော့တယ်ဒီနည်းနဲ့ပဲဝိပဿနာအသိမှန် သမာဓိထိတ်တွေတဖြည်းဖြည်းရည်တန်လာပြီးမဲ့အသိဘောအသိအသိရရှိလာတော့ကိလေသာအမြင့်ပြလို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပဲကိုယ်နိုင်ခွဲပြီး ရှိပုံနေတကူမှတ်တသိမလို့အောင်စူးစူးဆိုင်ဆိုင်သိအောင်ရှုမှပါသိပဲဆိုင်ပေါ်အသိမြင့်မှန်မှချမ်းသာတရားတော်ကိုဟောကြားခဲ့စင်္ကာယုံနံတို့ဣသဘော မန်ကိုအမတိုင်းစိတ်ညင်မှကိလေသာကိုပယ်သနိုင်ပြီးဆင်းရဲငြိမ်ကချမ်းသာကိုရနိုင်ကြောင်းအဲ့ဒီအသိမှမြင်မှန်ကိုရာဘောရရောက်နေနံကိုအရှိအရှိအတိုင်းရှုံမပွားများရကြောင်းဟောခဲ့ပါတယ် ပကြောင်ရောက်နေနံကိုရှုံမပွားများရတလေဆိုရင်ယောနန္တို့ရဲ့တဘာဝကိုအမှန်တိုင်းပိုင်ပိုင်ခြားခြားသိရအောင်လို့ပါပဲဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဒေသနာတော်မှာသိ ပိုင်ပိုင်ချာချာသိရမည်တရားနှင့်ပယ်ရမည်တရားသုံးညာနဲ့မြေမောက်တင်တင်စိတ်မြင်ဆိုင်ရောက်ရမည်တရားလေးပွားရမည်တရားလို့လေးမျိုးလေးစားခွဲခြားပြီးဟောထားပါတယ် အဲဒီလေးမျိုးသေးကပိုင်ပိုင်ချာချာသိရမည်တရားဆိုတာခန္ဓာကိုယ်ခေါ်တဲ့ရောက်နာစိတ်ဒီစိတ်ခေါ်တဲ့နန္တရားတွေပါပဲပယ်ရမည်တရားဆိုကတော့လူချင်းတမဲ့နှစ်သက်တွေ့တာတဲ့တဏှာပါပဲ ညာနဲ့မျက်မှောက်ထင်ထင်သိဉ္ဉ်ဆိုင်ရောက်ရမည်တရားကတော့စင်ရဲ့ငြိမ့်တဲ့သဘောနိဗ္ဗာန်ပါပဲပွားများဤတရားဆိုကတော့မကင်ရှိပါအကြည့်တရားပါပဲ ပိုင်ပိုင်ချာချာသိရမည်တရားဘာကြောင့်ရောက်နာနှစ်ပါးကိုပိုင်ပိုင်ချာချာသိဖို့လိုတလဲလို့မေးเสียရှိတယ်ရောက်နေနာနှစ်ပါးဟန်ဆင်းရဲဆိုမှဆင်းရဲလို့ခေါ်တဲ့ဒုက္ခဒုက္ခဖောက်ပြန်ဆင်းရဲလို့ခေါ်တဲ့ ဝိပရိနာမဒုက္ခဖြစ်ပြဆင်းရဲလို့ခေါ်တဲ့သင်္ခရဒုက္ခအဲဒီဒုက္ခသုံးမျိုးထဲမှာအကြောင်းဝင်နေပါရေတကြောက်ရောက်နာနပါဆင်းရဲအစစ်အမှန်ပါပဲရောက်ရှိနေသမျှ နာရှိနေသမျှဆင်းရဲနေတာပါပဲချမ်းသာလိုယူဆထားတဲ့ဝိပရိနာမဒုက္ခနဲ့ဖြစ်ပြဆင်းရဲသင်္ခရကိုတော့ဒုက္ခလိုမသိနိုင်ကြပါဘူးနော်ဒီယောတိနံကိုဒုက္ခလိုမသိကြတော့ဒုက္ခလို့ ထင်မှတ်တော့တာပါပဲကောင်းတယ်ချမ်းသာတယ်လို့ထင်မှတ်တော့တာပါပဲတန်နေပဲတိရောက်ဒီနံကိုတာယာနှစ်သက်တမတဲ့စိတ်တွေဖြစ်ပေါ်လာပါတယ်ဒီလိုနဲ့ကိလေသာတွေဖြစ်ပေါ်လာတော့ဆင်းရဲတရားက ထကြမကွာကပ္ပလာဘာတော့တဲ့သိအောင်ရှုရမည်ကိုနာဤခွဲပြီးအမတ်မလို့အောင်ပေါ်ရပေါ်ရကိုသိအောင်ရှုပါတကြောင်စည်ရဲ့ငြိမ်ချင်းချမ်းသာခြင်းတဲ့သူဟာ စင်ရဲ့အစေးအမှန်ဖြစ်တယ်ရောက်နံတို့ရဲ့ဒုက္ခသဘောမှန်ကိုအမှန်တိုင်းပိုင်ပိုင်ချာချာသိဖို့လိုပါတယ်အဲ့ဒီလိုသိအောင်ကပွားများရမည်တရားဖြစ်တဲ့မကင်ရှိပါအကြည့်တရားကို မိမ့်မိမ့်တန်တန်မဖြစ်ပွားအောင်အထောက်ရပါတယ်ဘယ်လိုအထောက်ရသလဲဆိုရင်ဖြစ်သမျှရောက်ဖြစ်သမျှနာကိုသတိနဲ့မပြတ်စောက်ရှုပ်နေရပါတယ်ရောက်ခန္ဓာကိုကြည်မှကြံတန်ရောက်နူးညရောက်ဖြစ်ပေါ်ရင်လည်း ဖြစ်တဲ့အတိုင်းသတိနဲ့စောင့်ရှုံမှန်ရပါတယ်ယောစီဖွဲ့စီရောက်သိမ့်စီပူတွယ်လုံးခဲရောက်တွေဖြစ်ရင်လဲစောင့်ရှုံပူရောက်အေရောက်ဖြစ်ရင်လဲစောင့်ရှုံ ထောက်ကံတောက်တင်ရောက်လောက်ရှာ၍ရှာရောက်ဖြစ်ရင်လည်းဖြစ်နေတဲ့အတိုင်းသတိနဲ့စောက်ရှုပ်ရပါတယ်ဒါကိုကာယနုပဒနာသတိပဋ္ဌာန်လို့ခေါ်ပါတယ် နာကျင်ကြိုက်ခဲစားတဲ့ကိုစင်ရဲ့သူဆိုရင်ဘူးဆွေမုတ်ဆိုင်မချမ်းတမုတ်စားတဲ့စိတ်စင်ရဲ့သူဖြစ်ပေါ်လာရင်လဲဖြစ်ပေါ်နေတဲ့အတိုင်းရှုပ်ရပါတယ်ကိုချမ်းသာတာစိတ်ချမ်းသာတာဝန်သာတာသူ ဖြစ်ပေါ်လာရင်လည်းဖြစ်နေရှိနေတဲ့အတိုင်းပဲရှုပ်ရပါတယ်ဒါကိုလည်းဝေဒနာနုပဒနာသတိပဋ္ဌာန်လို့ခေါ်ပါတယ်ကောင်းတဲ့စိတ်ပဲဖြစ်ဖြစ်ဆိုတဲ့စိတ်ပဲဖြစ်ဖြစ်ဖြစ်ပေါ်ရင်လည်းဖြစ်ပေါ်တဲ့အတိုင်းရှုပ်သိနေရပါတယ် ဒါကိုစိတ်တနုပသနာသတိပဋ္ဌာန်လို့ခေါ်ပါတယ်မြင်သဘောကြားသဘောနားသဘောစားသဘောစားတဲ့သဘောတွေကိုလည်းမြင်တယ်ကြားတယ်စသည်ဖြင့်ရှုပ်သိရပါတယ်ဒါကိုဓမ္မနုပသနာသတိပဋ္ဌာန်လို့ခေါ်ပါတယ် လူရင်ကတော့ရောက်ဖြစ်တိုင်းနာဖြစ်တိုင်းသသိမလို့ရအောင်အမြဲရှုပ်သိမ့်နေဖို့ပါပဲဒီလိုရှုပ်ရမှလဲမတွေ့သေးမသိသေးတဲ့သဘောတွေကိုကြံစည်စဉ်းစားကြည့်မရှုပ်ရပါဘူးနော် ယခုလက်ငင်သွေးနေသိနေတဲ့သဘာဝကိုသာသွေးနေသိနေတဲ့အတိုင်းရှုပ်သိရပါတယ်တကိုပဲမြတ်စွာဘုရားကယထာဘူတံသံသံဘာပညာယတံသပံအရှိတ်သဘာဝတယမံသိပညာဖြင့် ရှုပ်သိမ်းရမည်လို့မိုက်တော်မူပါတယ်မိမ့်မိမ့်မတွေးသေးမသိသေးတဲ့သဘောကိုစိုက်နဲ့ခေါ်ယူကြံစီစင်စားပြီးရှုပ်ရင်ဘာဝနာမယညာဝိပဿနာညာမဖြစ်ဘူးနော်စိတ်တမယကြံညာတွေးညာသာဖြစ်တမှု ကိလေသာကိုမပယ်နိုင်တဲ့သောဆင်းရဲကိုမငြိမ့်စေနိုင်ပါဘူးဒါကြောင့်ဘာဝနာမယညာပွားညာဖြစ်အောင်ယထာဘူတသမ္ပပညာယတန်တပ္ပဆိုတဲ့ဒေသနာတော်တိုင်းအရှိအရှိအတိုင်းသာရှုပ်သိနေဖို့လိုပါတယ် သွားရထိုင်လျောက်အိတ်အိယာပေါက်လေးပါလုံးမှာသင်ရှားတဲ့ရောက်မှန်သမျှနာမှန်သမျှကို ရှုပ်သိရပါれဘယ်ရောက်ပဲနံကိုမှရှုပ်မြည်လို့ရွေးချယ်မနေရပါဘူးနော် ဒီလိုရှောက်ရမအစင်မတော့တမတိကကောင်းကောင်းမဖြစ်သေးတဲ့အတော်ပြဆိုင်လူဆိုင်ကြံသည်စင်စားစိတ်တွေကိုပဲခဏခဏရှုပ်နေရပါတယ်ဒီစိုက်တာနုပဒနာပဲအဖြစ်များနေတတ်ပါတယ် သို့တော်လေအဲ့ဒီလိုရှုပ်ဖန်မြန်လာတော့ပြာဆိုင်လူဆိုင်တဖြည်းဖြည်းနဲ့လာပြီစုဆိုင်တည်ငြိမ်မုတ်သမာဓိအကောင်းလာပါတဲ့အဲ့ဒီအခါမှာယောဂီရဲ့ဆိုင်ဟာကာမစန္ဒပြာပဒဒိဋ္ဌမိတ်တဥဒ္ဒါစ ကောကောသာဝိသိကိသာသုတေဒီဝရဏညစ်ကြေတွေကင်ဝေးနေတဲ့အတော်ဖြူစင်စင်ကြေနေပါလေစိတ်တဝိသုတ်သိဖြစ်နေပါလေစိတ်စင်ကြေတာနဲ့အမြန်အသိဉာဏ်ကလည်းပူပူထက်မြက်လာပါလေ စေနာယီသုခာနိဘိအမတတိမမေ့အောင်ခွန်အပလာစိတ်ထထနဲ့မှတ်ပြီပါဒီလိုသိညာထလတော်ယုံနံတို့ရဲ့တဘာဝလက္ခဏာ တမ္မညာလက္ခဏာတွေကို သိစပြုတ်လာပါတယ်ဒီနေရာမှာတဘာဝလက္ခဏာဆိုတာရောက်တရားနန္တရားသီသီတို့ရဲ့ပင်ကိုရင်သိသသဘောပါပဲတခြားရောက်တခြားနန္တွေနဲ့မဆက်ဆိုင်ပဲ စံယယောအတိသီနာအတိသီနေတသက်ဆိုင်တဲ့တပါလက္ခဏာလို့ဆိုလိုပါလေပုံစံပြောရရင်ခက်မှန်ကြမ်းတမ်းသဘောနူညာသဘောဟာပထဝီရောက်နေတာသက်ဆိုင်တယ် တခြားရောက်နံတွေနဲ့မသက်ပါဘူးသွေးသဘောဟာပတ္တနဲ့သာသက်ဆိုင်တယ်အဲ့ဒီလိုသိနေတဲ့အခါမှာရောက်နံတို့ရဲ့ပင်ကိုယင်သီသာသဘောမြတ်ကိုသာသိနေတဲ့တော် အတန်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါဆိုတဲ့အသိမှအမြင်မှယောဂီရဲ့တဏ္ဍာမကင်းစင်နေပါれတဟနာနဲ့ရောက်ရဲ့တဘာဝကိုအမှန်အတိုင်းသိမြင်တဲ့နာမရူပပရိစေတဉာဏ်က အတ္တတိထိသက္ကရာတိထိကိလေသာကိုတည်င္ကပဟံအာဖြစ်ပေတထာပါရေဒီလိုသဘောကိုပဲအသိမှမြင်မှစင်ကြယ်နေတာဖြစ်လို့တိထိဝိသုတ်တိလို့ခေါ်ပါရေ တမညာလက္ခဏာကို သိပ်ပေါင်းယခုရောက်နံတို့ရဲ့တမညာလက္ခဏာကိုသိပ်ပေါင်းဆက်ပြောပါအောင်မည်ယောဂီဟာတောတရှုံမပွားများတာနဲ့မြတသိသမာဓိညာတို့ပူပူပြီးရည်တန်းလာပါတဲ့ တိအခမံအရှုပ်ခံကြွရောက်သူတခုတ်ပြီးတခုတ်ဖြစ်ပေါ်ပြီးပျောက်ပျောက်သွားတာကိုအထက်လိုက်အထက်လိုက်လိုလိုမြောက်မြတ်စွာသိဉ္ဉင်လာပါတယ်လှမ်းရောက်ချရောက်အစီအစီဖြစ် ပြောင်ပြောင်သွားရကိုလေပိုင်ပိုင်ချာချာသိမ့်မြင်လာပါတယ်ကြွတယ်လှမ်းတယ်ချတယ်လို့ရှုပ်တယ်ရှုပ်ဆိုင်သွေးဖြစ်ပေါ်လာပြီးပြောင်ပြောင်သွားရကိုလေရှင်းရှင်းလင်းလင်းသိလာရပါတယ်ဒါကိုပင် နိစ္စဒုက္ခအနတ္တလက္ခဏာရေသုံးပါးသို့သင်၍စင်ခြင်းသုံးသတ်တဲ့သမသနာဉာဏ်လို့ခေါ်ပါလေပေရမည်တရားကိုပယ်နိုင်၍ဆိုင်ရောက်ရမည်တရားသို့ဆိုင်ရောက်ဖို့ဒီလိုနဲ့ဒုက္ခတစ္ဆာမှဖြစ်တဲ့ယုံနာဆင်းရဲကိုပို့ပြီး ရှင်းရှင်းလင်းလင်းပြပြသာသာပိုင်းပိုင်းခြားခြားသိလာလေငီးတွယ်မုတ်တနာကောင်းဆောင်တဲ့ကိလေသာသူကိုဘယ်နိုင်လေဖြစ်ပြီးနောက်ဆုံးမဲ့ညာလေးစိတ်ဖြစ်ပေါ်တဲ့အခါမှာကိလေသာခတ်သိမ်းလောဝငြိမ်ပြီးစင်ရဲ့ တဲ့တဘူဉာဏ်ဖြင့်မျက်မှောက်ထင်ထင်သိမြင်ဆိုင်ရောက်ပါတော့တယ်ပွားသိပဲဆိုင်တာကြောင့်ယောဂီဟာယောက်ကိုချုပ်တိုင်းနံကိုချုပ်တိုင်းပွားများရမည် မကင်ရှိပါမကင်တစ္ဆာတရားကိုပွားများနေပါတယ်ဒါကြောင့်ပဲပိုင်းပိုင်းခြားခြားသိရမည်ဒုက္ခတစ္ဆာအမှန်ရောက်နာဆင်းရဲကိုအမှန်တိုင်းသိမြင်နေပါတယ် ဒီလိုသိမ့်မြင်ချင်းကြောက်ပဲပဲ့ရမည်သမုတ်တရားသစ္စာတဏှာကိုပယ်သနိုင်ပါတယ်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတဏှာကိုပယ်သလိုက်တော့ညာနဲ့သိမ့်မြင်ဆိုင်ရောက်မြည်ဆင်းရဲငြိမ်တဲ့သဘောနိဒာဒကိုမြတ်မောက်တင်တင် စိတ်မြင်ဆိုင်ရောက်တော့တာပါပဲဒါကြောင့်သိပဲဆိုင်ပေါ်ဤလေးပါအမြတ်တတဝသိပါစေစေနနာယီသူပြီဖြစ်ပေါ်နေတာအမှန် တသိမ့်မလောပဲနဲ့ရှုပ်ရင်ရှုပ်ရင်နဲ့သမာဓိတံဘောစင်တရားရှိရင်လည်းရှိမှန်သိပါတဲ့တဲ့တံဘောစင်တရားမိမ့်မိတ်တန်ဓမ္မဖြစ်နေလို့ရှိလျင်ဖြစ်နေမှ ယောဂီပုဂ္ဂိုလ်ကသိတဲ့သိရမှာပေါ့ကိုယ်တန်တံဖြစ်တာကိုသမတိတံဘောစဉ်ဖြစ်နေတာဖြစ်မှန်သိတော်သိတာဘောဖြစ်မှန်လေသိတာမဖြစ်လေမသိဘူး သမာဓိတံဘောဇင်ကမဖြစ်တဲ့ပုဂ္ဂိုလ်တွေကသမာဓိတံဘောဇင်ဟာစာပေအရာကာတော့ကိုဉာဏပြီမှတ်သာထာရတော့ကိုတိုင်တွေးတော့ကိုတိုင်သိဖို့ရာကာတော့ကိုတန်တံဖြစ်မှသိမှပဲကောဟာ ယောဂီပုဂ္ဂိုလ်ကစင်တန်တရားထောက်နေတော့ဥဒ္ဒရာပယာဉဏ်ရောက်တဲ့ခါကလကစပြီတော့ရှုပ်တိုင်းရှုပ်တိုင်းသမာဓိတံဘောစဉ်ဖြစ်တယ်ဖြစ်နေတာကိုကိုယ်တိုင်တွေ့ပြီးတော့သိရပါတဲ့တဲ့ တမဒိဋ္ဌံဘောဇင်တရားမရှိရင်လေမရှိမှန်သိပါれတရားအတုနေတဲ့ယောဂီပုဂ္ဂိုလ်မှာတမဒိဋ္ဌံဘောဇင်ရောက်ပြီးရပြီးနေတဲ့အခါကာလအကြောင်းမညီညွတ်တဲ့အခါကျတော့သမာဓိကမဖြစ်ပြန်ဘူး အဲ့ဒီမဖြစ်တဲ့အခါလည်းမဖြစ်ဘူးသမာဓိမရှိဘူးသိနေတာကတော့အဲ့ဒါတော့အဲ့ဒီလိုသိယုံနဲ့လေဘယ်သတိပဋ္ဌာန်ဘာဝနာမဖြစ်ဘူးဥပေက္ခသံဘောစင်တရားမိမိတန်တံဖြစ်ပေါ်လာ၏ ဖြစ်လာတာမှန်သိတယ်မဖြစ်ပေါ်ရင်လည်းမဖြစ်ပေါ်မှန်သိမဖြစ်ပေါ်မှန်သိတာကတော့စောစောကလုံးလုံးမဖြစ်လို့ဥပေက္ခတံဘောစဉ်လုံးလုံးမသိတဲ့ပုဂ္ဂိုလ်ကငှမဥပေက္ခတံဘောစဉ်မရှိဘူးလို့သိတာ မျိုးကိုတော်ဆိုလိုတာမဟုတ်ဘူးအေဒါကတော့ကိုလုံးလုံးမချိတ်တာနဲ့မသိတာနဲ့ဘောစင်ဓမ္မနုပါဒနာသတိပဋ္ဌာန်တော့မဖြစ်နိုင်ဘူးဆယ်နှစ်နာရီခွဲပြီး အရင်နေတွေ့ကပြောခဲ့သည့်အတိုင်းဝိပဿနာအစဉ်အတိုင်းရှုလို့ဥဒယဘယညာရောက်တော့ရောက်နံကလေးတွေဖြည့်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်ဖြည့်လိုက်စကလေးတွေမြင်တဲ့အချိန်ကလစာပြီးဘောဇင်ခုနှစ်ပါးတရားတွေကဖြစ်တယ် အဒီဘောစင်တရားခုနှစ်ပါးသူဖြစ်တဲ့ခါမမိတ်မိတ်တန်တန်ဘောစင်ခုနှစ်ပါးသူကဖြစ်လာတော့ဖြစ်လာမှန်သိတာပဲအဒီအသေးကနေပြအကြောင်းမညီညွတ်တဲ့ခါကြတော့ဘောစင်တွေကမဖြစ်ပြန်ဘူး ဝိပါဒနာလျောသွားတဲ့အခါမှာဘောဇင်တရားသူအစီအတမ်းမြင့်တဲ့ဘောဇင်တရားသူတရားထိတ်အောင် မရောက်တော့ဘူးဝိပါဒနာရှုပ်တော်ရှုပ်နေတာဒါပေမဲ့လို့အောက်လျောကြာသွားတဲ့အခါကျတော့ဘောဇင်တရားသူမရှိဘူးမရှိတော့လဲမရှိမှန်သိတဲ့ အတူကြောက်အဖြစ်ဆိုရင်ရှုံမှန်လို့ကောင်းနေဒါလေးရှိတယ်မကောင်းတာရှိတယ်မိမိတန်တမ်းမှာဖြစ်ပေါ်တိုင်းသောတရားတွေမြင်ရှုံနေတော့ဝိပဿနာအထူးကောင်းပြီတော့ဘောစင်တရားတွေနဲ့ပြည့်စုံနေတဲ့အခါမှာဘောစင်တရားမှန်သိတာဘော မသိပဲနေမလဲတောတော်ကြာတော့ဒီအထက်ကနေပြီမကောင်းမှန်ပြန်တော့မကောင်းလို့မဖြစ်မှန်သိပြန်တယ်မသိပဲနေမနေနိုင်ဘူးသူကတော့သိမှပဲအဲ့ဒါကိုဆိုလိုပါလေတဏှာဤသူပြီဖြစ်နေတာကို အမှန်မလို့အောင်စူးစူးဆိုင်ဆိုင်ရှုံမပေးပါတကြောင်မို့အဒီပေါ်စဉ်ခုနှစ်ပါးတရားတွေကသစ္စာလေးပါးတရားကိုသိတဲ့သူရဲ့အကြောင်းအင်္ဂါတရားတွေပါပဲတဲ့တကြောင်သူကိုပေါ်စဉ်လို့ခေါ်ပါတယ် သစ္စာလေးပါးသိမ့်မူ၏အစက်အပိုင်းကိုလည်းပေါ်စေဟုတ်ခေါ်သည်အဲ့ဒီခွန်နှခုတ်သောဘောဇင်ခုနှစ်ပါးတရားထေကရှေ့၆ပါးကတော့ဟောပြီးပါပြီဒီနေ့ဥပ္ပေကတံဘောဇင်မိမ့်မိတ်တန်တန်ရှေ့ရင်ရှေ့မှန်သိတဲ့မဖြစ်ရင်လည်း မဖြစ်မှန်းသိတဲ့အတိဥပေက္ခတံဘောဇင်ဟာဘယ်လိုသဘောရှိပါလဲဆိုတော့ဥပေက္ခတံဘောဇင်ကလက္ခဏာအဖြစ်သမဝဟိတလက္ခဏာအညီမြဆောင်ခြင်းအညီအမြဖြစ်စေခြင်းလက္ခဏာရှိပါတယ်တဲ့ တဏှာဤခွဲပြီးရှုံးမသူတကွပူပေါင်းပြီးတော်ဖြစ်တဲ့တရားတွေကိုညီမျှစေတဲ့တဲ့သူကအလေးကြာကနေပြီးတော့အလေးချိန်ဟိုဘဲမตาရအောင်ဒီဘဲမตาရအောင်မြှပြီးတော့ပေးတဲ့သဘော အလေကောင်းကနေပြီတော့ဟိုပဲဒီပဲမလွန်ရအောင် မလျော့ရမလွန်ရအောင်မြတ်တာပေးတဲ့သဘောကိုဥပိခာတံဘောစင်ခေါ်တဲ့တဲ့အညီမြမဖြစ်သေးသမျှကလပလောင်တရားထောက်လို့မကောင်းဘူး အထောက်ကာစပုဂ္ဂိုလ်တွေဆိုရာအညီမျှမဖြစ်နိုင်ဘူးဝိရိယလျော့နေတဲ့အခါလဲရှိတယ်လွန်တဲ့အခါလဲရှိတယ်သမာဓိကလည်းလျော့တာလည်းရှိတယ်လွန်တာလည်းရှိတယ်သတ္တာကလည်းလျော့တဲ့အခါလည်းရှိတယ်လွန်တဲ့အခါလည်းရှိတယ် စင်စားစင်ခြင်းမုတ်တွေပညာလို့ခေါ်ရသဘောလေးပညာစေဟောက်ခြင်းမဟောက်မဲအဲ့ဒါတွေကလည်းရောတဲ့အခါရှိတယ်လွန်တဲ့အခါရှိတယ်အဒီတရားတွေမညီမြဒေသမြကာလာပါလုံးရှုမတာလီကအချိုးမကြဘူး ရောက်တရားနန္တရားလေးတွေပိုင်ချပြီးတော့တဲ့တဲ့မမမသိဘူးရောက်တရားနန္တရားလေးတွေရဲ့အဖြစ်ပြက်ကိုပိုင်ပိုင်ချာချာသူမသိသေးဘူးညီမြသွားတဲ့အခါကြတော်မှပိုင်ပိုင်ချာချာသိသူသိတဲ့ညီမြသွားတဲ့အခါကြတော့ကြောက်ကြလေ မဆိုင်ရဘူးမှရတာလီတွေကအချိုကျနေတယ်ဘယ်ချိန်မစို့ကုသိုလ်စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းမှညဒီမြတ်တာတဲ့သဘောလေးဟာပါတော့ပါတယ်တပိမဲလို့သူကမထင်ရှားဘူးသူကသိခက်တာတဲ့ဟာလေးပဲ တရားထောက်တဲ့ခါကာလမှာညီမြတာလေးကသင်ရှားတယ်တရားမကောင်းနေတဲ့အခါကြတော့ကြောက်ကြမဆိုင်ရပဲနဲ့သူ့အချို့အတိုင်းသောနေတာချိန်မှန်ပြီသောနေတာရှိတယ်ညီမြတဲ့သဘောလေးအဲ့ဒါ တတရာပစ္စတခေါ်တဲ့သဘောလေးပဲအဲ့ဒါလေးကိုဥပေက္ခတံဘောစင်လို့သူခေါ်ရာဥပေက္ခကညီမျှစေသည်တဲ့သမဝဟိတလက္ခဏာဥပေက္ခသည်တဏှာဤခွဲပြီး ပါစရသမတိအပါဏသမတိတူရလာတဲ့ခိုင်မဆိုင်အစင်မနိဗ္ဗာရဏညစ်ကြည်တွေ့ကင်စင်နေတဲ့အတော်စိုက်စင်ကြည်ခြင်းဆိုတဲ့စိုက်တဝိသုတ်တိနဲ့လဲပြည့်စုံတယ်လို့ဆိုနိုင်ပါတယ်နနာယီသူဘီ မသတိကို မပြပဲနဲ့မနာမယရှုံမှနေရမည်ဝိပဿနာရှုံမှလို့နာမရူပပရိစေတိတဉာဏ်ဖြစ်ပေါ်လာတဲ့အခါယောင်နေနံကိုကြွယ်ချပြီးသိမြင်လာတဲ့ခန္ဓာ၅ပါး အပေါင်းအစုပ်ဖြစ်တဲ့ကိုစိတ်နှစ်ပါးရောက်နေနာမြတ်တာဖြစ်တဲ့ပုဂ္ဂိုလ်တ attva ငါသူတပါးယောက်ျားမိန်းမရေလိုမဟုတ်ဘူးအဲ့ဒါလိုရောက်နာနှစ်ပါးကိုပုဂ္ဂိုလ်တ attva ငါသူတပါးသတိဖြစ်ထင်မှဆွဲလန်းနေတဲ့အမြင်မှ ချင်းသိထိန်မှစင်ကြဲသောတဲ့ညာကိုသိထိန်ဝိသုတ်တိလို့ဆိုနိုင်ပါတယ်တခါဝိပဿနာဆက်လက်ပွားများလို့ဖြစ်စရာပရိက္ခဉာဏ်ဖြစ်ပေါ်လာတဲ့အခါအကြောင်းနဲ့အကျိုးကိုဝေဖန်ပိုင်ချပြီးသိမြင်လာတယ် နှစ်နာရီခွဲပြီးသွားလိုရတဲ့အကြောင်းကြောက်သွားခြင်းဖြစ်လာတယ်ရတဲ့အကြောင်းကြောက်ရခြင်းဖြစ်တယ်ထိုင်ခြင်းတဲ့အကြောင်းကြောက်ထိုင်ခြင်းဖြစ်လာတယ်တပံရောက်နံတို့ရဲ့အကြောင်းကိုရှာတဲ့အခါ ရူပကာယဆိုတဲ့ခုခန္ဓာအဝိဇ္ဇာတဏှဥပါဒံကံဆိုတဲ့သနကအကြောင်း၄ပါးကြောင့်ဆက်လက်ဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးတဲ့နောက်အဟာရဆိုတဲ့ဥပသံပါကအကြောင်းအထောက်ပကြောင့်ဆက်လက်ပြီး ဖြည်လိုက်ပြက်လိုက်တည်ရှိနေတယ်နာမကာယခေါ်တဲ့နန္တရားစုပ်ရဲ့အကြောင်းကိုရှာပွေတဲ့အခါသက္ခုပတ္တာဒါနဲ့ရူပယုံထိတ်ခိုင်မိတဲ့ကြောင်ကြောင်သက္ကုဝိညာဉ်ဖြစ်ပေါ်တယ်သုံးနာဤထိုပြီအမှမလောပဲ ရှုပ်ရင်ရှုပ်ရင်အဲ့ဒါလို့ဆံရဆံရကြောင်းတွေကြောက်တာနာနေယုတ်တို့ဖြစ်ပေါ်လာကြတယ်ဣဇာဖန်ဆင်းရှင်တကူရှင်တူဥကဖန်ဆင်းတာနဲ့အကြောင်းကြောက်ဖြစ်လာတာမဟုတ်ဘူးနော် ဒီလိုသိမြင်လာတဲ့အခါမှာကင်ခါဆိုတဲ့ယုံမှခြင်းနိဝရဏလွန်မြောက်လျက်ဝိသုဒ္ဓိညာအမြင်စင်ကြသွားတဲ့ဝိသုဒ္ဓိနဲ့ကင်ခါဝိจารณပြေဆောင်လာတယ်လို့ဆိုနိုင်ပါပြီ ယောဂီဟာဝိပဿနာရှုမှတ်တော့သမတနာဉာဏ်နဲ့ဥဒယပယဉာဏ်တို့ဖြစ်ပေါ်လာကြတယ်ဥဒယပယဉာဏ်နှုတ်ပိုင်းမှအယောင်လင်းဩဘာသပိတိပါသတိဒုက္ခဒီမောကမကဟဥပေက္ခနဲ့ ထဲမြတ်တဲ့အသိဉာဏ်ဆိုတဲ့ဥပကိလေသာဖြစ်ပေါ်လာကြတဲ့အခါဒီကိလေသာတို့ကိုမဉဏ်ပူဉဏ်ထင်ပြိသာယာနေတတဲ့အကြမ်းမြင်နဲ့ပြည့်စုံတဲ့ယောဂီတို့ကဥပါကိလေသာ စေပါဆိုရန်အရိယာမဲ့ရှိဖို့၌ဖြစ်တဲ့ဝိပါဒနာကကြီးလမ်းမှမဟုတ်ကောက်ကြည့်လွယ်ချောတဲ့ခရီးလမ်းမှပဲဥပါကိလေသာတို့မှလောမြောက်တဲ့ဝိပဿနာလမ်းစဉ်ကသာလိအာရိယမရဲ့ရှေ့ဖို့၌ ဖြစ်တဲ့ဝိပဿနာကရီလမ်းမှန်ဖြစ်သုံးနာဤသူပြီအဲဒလိုဝိပဿနာခရီးမှန်ကိုလမမခွဲခြားပြည့်စိတ်တဲ့ဉာဏ်စင်ကြယ်သွားခြင်းကိုမကမကညာနာသဒ္ဒနာဝိသုဒ္ဓိလို့ခေါ်ပါတယ် ဝိသုဒ္ဓိငါးပါးရသွားပြီဥပကိလေသာတို့မှလွတ်ကင်းတော်တဲ့ဥဒ္ဒယပယညာယီပိုင်းမှသတင်ပြီပင်ကညာပယညာတိနဝညာနိဗ္ဗိန္ဒညာမုစုတုကမယတညာပဋိသင်္ခာညာသံဃရုပ္ပခာညာအနုလောမညာထိတ် အစိစိညာမြင်စင်ကြဲသွားတာကိုပฏิပဒညာနာသဒနာဝိသုတ်တိလို့ခေါ်ပါလေသုံးနိုင်ခွဲပြီးအမတ်ကိုမလွတ်ပဲနဲ့စူးစူးဆိုင်ဆိုင်ရှုပ်ရင်ရှုပ်ရင်နဲ့သီလဝိသုတ်တိမှစ၍ အဝိသုတ်တိ6ပါးကိုအစဉ်အတိုင်းအာထောက်သောအခါပါထမမေညာဤရှိဆုံး၌အနုလုံးသို့ရောက်သွားလျင်ဝိသုတ်တိ6ပါးပြည့်စုံလျင်ပြည်ထိုအခါနုလောမညာကောတရဘုံညာနှင့်မညာတို့ဆက်တိုက်ဖြစ်ပေါ်လာကြသည် မဉဏ်လေးပါးနဲ့ရှင်တဲ့ဉာဏ်အမြင်စင်ကြယ်သွားခြင်းကိုဉာဏသဒနာဝိသုဒ္ဓိလို့ခေါ်တယ်လေးနာဤခွဲပြီးယောဂီတို့ယခုတတိကဝိရိယနဲ့စိုက်ပြီးတော့ရှုရင်ရှုရင်နဲ့ ဖြစ်ပေါ်လာပြီးပြောင်းပြောင်းသောကြံတာချီပဲဖြစ်ချီပြက်ချီနဲ့မကောင်းတဲ့ဟာတို့ချီပဲအခိုင်အမာအကိုစရာအနှိအသာဆိုလိုပါမြမရှိတဲ့ဟာတို့ချီပဲလို့လေအနိစ္စဒုက္ခနာတသဘောမှန်တွေအမှန်တိုင်းသိမြင်လာပါတယ် အဲ့ဒီအသိဉာဏ်မှအမြင်မှသမာဓိသိဉာဏ်တွေကြောက်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ်းနေတော့ချမ်းသာနေတတ်ပါပဲဒါကြောင့်ဒီပြည့်စုံပံကြကြရှုပ်ပြီးနေတိုင်းဤကိုချမ်းသာစွာနေတိုင်းလို့ခေါ်ရပါတယ် ဒီနီကိုတော့ချိန်မရွေးနေရမရွေးကြည်သုံးပါလောက်ရပါတယ်ဗုဒ္ဓနိကြချမ်းသာစွာနေတိုင်းနီသုံးနီကိုလိုက်နာကြည်သုံးနိုင်ကြပါလို့အမြဲတစေဆင်းရဲလွတ်ကင်ချမ်းသာခြင်းနဲ့ပြည့်စုံနိုင်ကြပါသတ္တဝါမှန်တည်း တရားတွေချမ်းမြေ့သာယာရှိကြပါစေငါနာယီထိုးပြီးယခုယောဂီတို့ဝိပဿနာဘာဝနာအထောက်သောပုဂ္ဂိုလ်တို့အားသတ္တဝိရိယသတိသမာဓိပညာဆိုတဲ့ထက်သညီမြတ်သောကာဏရှုမှ မုတ်ချီသာတသတိဆက်သလျက်စင်ကြယ်စွာဖြည့်၏ဒါကြောင့်ပါရမီထူးဆိုတာလေတခြားမဟုတ်ပါဘူးယခုလိုနာကြာပြီးချုပ်မှကြည်သုံးခဲ့တဲ့အလေးအကြည့်ဘာပဲယခုလိုတရားနာပြီးချုပ်မှကြည်သုံးနှလုံးသွင်းနေတာပါရမီထူးပါပဲ ယခုတရားကြည်နေကြတဲ့ပုဂ္ဂိုလ်တွေဟာယခုဘဝမှာအကြောင်းမညီညွတ်လို့တရားသူကိုမရသေးရင်နောင်ကာလတုတရားဘဝတတရားဘဝစသည်မှာသဆုံးတရားကဟောပြောတဲ့တရားတွေကိုနာကြားနေရင်တရားသူတရားမြတ်ရသွားနိုင်တယ် သင်္ကြန်ကြီးကျိုးစားနိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုပါ